ဆေးအကျိုးနဲ့ဆက်စားပြီးတော့တရားနဲ့ဟောပေးမယ်ဆေးဆိုတာဘာကိုခေါ်တယ်လဲဆိုတာဆေးဆိုတာဟာဖြစ်နေတဲ့ယောဂါကိုပျောက်စေတတ်တဲ့အရာဝတ္ထုအကုန်လုံးဟာဆေးပါပဲရေလည်းဆေးပါပဲဒီပြင်ဟာပစ္စည်းတွေလည်းဆေးပါပဲအစာလည်းဆေးပါပဲဗျမနသံယုတ်ပါဠိတော်မှာမြတ်စွာဘုရားဟောတော်မူတဲ့ဒေဝဟိတသုတ်တံဆိုတာရှိတယ် အဲ့ဒီဒေဝဟိတသုတ်တံမှာမြတ်စွာဘုရားဟောတော်မူတဲ့တရားကိုလာကြရအောင်မြတ်စွာဘုရားရှင်ဇေတဝန်ကျောင်းတော်မှာသတင်းသုံးတော်မူတဲ့အခါဘုရားရှင်ကိုရောမြတ်မှာပြင်းထန်တဲ့လေနာယောဂဖြစ်ပေါ်လာတယ်ဒုက္ခရစာရိယာ6နှစ်ကြစ်ထက်တဲ့ဒဏ်ချက်ဟာမြတ်စွာဘုရားရှင်ထံမှာအမတန်ပြင်းထန်တဲ့ဝေဒနာတွေဖြစ်ရတယ်အစာတွေပြတ်ပြီးတော့နေတဲ့အခါဘုရားရှင်ရဝမ်းပိတ်ထဲမှာလေနာယောဂတွေဖြစ် အဲ့ဒီဒုက္ခရစရိယจิตထတဲ့จิตဓာန်ကြောင့်ဘုရားရှင်မှာဝေဒနာတွေတော်လေးရှိတယ်သူတစ်ဖြစ်လေနာယောဂတနေ့တော့မြတ်စွာဘုရားရှင်မှာလေနာယောဂအပြင်းထန်ဖြစ်ပေါ်လာတယ်မြတ်စွာဘုရားရှင်တန်မှာအလုတ်ကျွေးဖြစ်တဲ့ပုဂ္ဂိုလ်တွေကပထမဘောဓိဒုတိယဘောဓိဆိုတော့ဘောဓိနှစ်ပိုင်းရှိတယ်ပထမဘောဓိဆိုတာကဝါတော်20အတွင်းကိုဆိုတယ် ဒုတိယဘောဓိဆိုတာကဝါဝါရော20အထက်ကိုဒုတိယဘောဓိလို့ခေါ်တယ်မြတ်စွာဘုရားဝါရော20အတွင်းမှာဘုရားရှင်ကိုအမြဲတမ်းပြုစုလုပ်ကြွတဲ့ယဟန်တော်များကအမြဲမရှိဘူးတဘာဘီတဘာတဘာဘီတဘာအစဉ်ပြေသလိုဘုရားရှင်ကိုပြုစုလုပ်ကြွကြတယ်ပထမဘောဓိကုံလွန်ပြီးဒုတိယဘောဓိရောက်ဝါရော20ကျော်လွန်လာတဲ့အခါကျတော့မှမြတ်စွာဘုရားရှင်ကိုတော်တိုင်နှုတ်တော်ကမြွဲ့ပြီးတော့ ငါဖះအသက်ကြီးလာပြီအသက်ကြီးလာပြီဖြစ်တဲ့အတွက်ကြောင့်မို့အမြဲတမ်းပြုစုလုပ်ကြွေးမဲ့ပုဂ္ဂိုလ်လိုတယ်လို့အမိတ်ရှိတော်မူလိုက်တဲ့အခါမှာလက်သိချင်းတဲ့ကဘာတသိမ့်တွင်မှာတသိမ့်ချင်းတဲ့ကဘာတသိမ့်ပါရမီဖြစ်လာကြတဲ့အရှင်အနန္ဒာမထေရကြီးကနေပြီးတော့အဲ့ဒီချိန်ခါကာလမှာမြတ်စွာဘုရားရှင်ထံမှာအမြဲတမ်းလုပ်ကြွေးမှုပြုစုတယ် ဟိုကတော့20ကျော်မှမြတ်စွာဘုရားရှင်ထံမှာရှင်အနန္ဒာပြုစုတယ်ပြိနိဗ္ဗာန်စံတော်မူတဲ့ကာလအထိမတန်လို့လာဝိရိယကြီးမားတဲ့ပုဂ္ဂိုလ်ဘုရားရှင်များကိုပြုစုလုပ်ကြွတဲ့အခါမှာယဟန္တာပုဂ္ဂိုလ်တွေလည်းပဲပြုစုလုပ်ကြွတာမရှိဘူးယဟန္တာပုဂ္ဂိုလ်ဆိုတာကိုယ့်အကိုအေးအေးဆေးဆေးနေတတ်တဲ့ပုဂ္ဂိုလ်ဖြစ်သွားပြီကြောင်ကြမှုတွေနဲ့ပြီးတော့ကိုယ့်ရခန္ဓာ၅ပါးယုံနာတရားကိုသံလင်းအမြဲတမ်း ဝိပဿနာရှုပြီးတော့နေတယ်အနာခံပုဂ္ဂိုလ်တွေလည်းပဲကြောင်းကြမှုအလွန်နဲ့သောပဲဖြစ်တဲ့အတွက်ကြောင့်မြတ်စွာဘုရားရဲ့ထံမှာပြုစုတဲ့ပုဂ္ဂိုလ်မရှိဘူးသာဂရကံပုဂ္ဂိုလ်လည်းပဲကြောင်းကြမှုတော့အလွန်နဲ့နဲ့ပြီနေညာဆိုလည်းပဲသာသနာကြီးနဲ့စပ်ရပြီးတော့ကြောင်းကြမှုတော့အလွန်များသေးတယ်သောတာပန်တော့အများဆုံးပဲဉာဏ်မို့သမ္မာသမ္ဗုဒ္ဓဖက်ရှင်များကို ပြုစုလုပ်ကြွတဲ့ပုဂ္ဂိုလ်များအခြားခြားသောဧကသောကမဟာသောကကြီးတွေကို ပြုစုလုပ်ကြတဲ့ပုဂ္ဂိုလ်တွေဟာသောတာပန်ပုဂ္ဂိုလ်အများဆုံးပဲ အနာဂယဟန္တာပုဂ္ဂိုလ်တွေကတော့ပြီအေးအေးဆေးဆေးနေတတ်ထိုင်တာပါပြီတဲ့အရာမို့ရှင်အနန္တသောတာပန်ဖြစ်တယ်အဲ့တော့ရှင်အနန္ဒာကအဲ့ဒီချိန်မှာရှင်အနန္ဒာကမရှိသေးဘူးဝါတော်20တွင်းဆိုတော့အဲ့ဒီချိန်မှာရှင်ဥပဝါနဆိုတဲ့ယဟန်ကဘုရားရှင်ထံမှာအလုကျွေးဥပဝါနလို့ခေါ်တဲ့အဲ့ဒီချိန်မှာမြတ်စွာဘုရားရှင်မှာနေတယ်မကောင်းဖြစ်ပြီးတော့လေနာယောဂါတွေဖြစ်နေတဲ့အခါကျတော့မြတ်စွာဘုရားရှင်ကဥပဝါန ရေနွေးကိုသိပါလို့သူပြောတယ်ယဟန်တော်များဟာဘာကိုလုတ်ပါလို့ဒီလိုဝိနည်းဝိနိဒေသနာတော်နဲ့ပြောရင်ယဉ်ကျေးတဲ့စကားခုနရှိတော့ငါတို့ရေနွေးသွားပြီးတော့ရှာလို့ရေနွေးသွားပြီးတော့ကျူလို့ဒီလိုမပြောရဘူးရေနွေးကိုသိပါဆိုတယ်ရဟန်းတော်များမြေတို့တစ်ပင်တို့ဘာတို့ကို ခုတ်เสียပိုင်းเสียတူးเสียဆွားเสียရှိရင်ရှင်သာမဏေတွေကြောင့်သာကပ္ပိယတွေကိုခန့်ခန့်ကြတော့ဟောဒီမြေကိုတူဟောဒီတစ်ပင်ကိုပိုင်းလို့ဒီလိုမခန့်ရဘူး ခိုင်းရင်အဘာတိရှိတယ်ဝါစိတ်အဘာရှိတယ်ဟောဟောဒီသစ်ပင်ကိုသီဇံဟောဒီမြက်ပင်တွေကိုသီဇံဟောဒီမြေကိုသီဇံလို့တို့ခိုင်းရတယ်အဲတော့ဝိနည်းနဲ့နည်းနည်းနာဝေးနေတဲ့ပုဂ္ဂိုလ်ကဘာလို့ဆိုလိုပါလေလို့မသိဘဲနေတတ်တယ်မသိတဲ့ခါကျပြန်မေးလို့ရှင်ရတယ်သစ်ပင်ကိုသီဇံဆိုတာဘာလို့ဆိုလိုပါသလဲဘုရားဩသစ်ပင်ကိုသီဇံဆိုတာသစ်ပင်ကိုသစ်ကိုင်းကိုပိုင်းခိုင်းတာပါပဲ မြေကိုတုခိုင်းတာပါပဲမြေကိုကပ်ပြီးခိုင်းတာပါပဲသူပြန်ပြောအဲ့ပြောရင်အာဘာမသေးဘူးတိတ်တွေကိုပိုင်းလိုက်မြေကိုတူးလိုက်မြဲတွေကိုနှောလိုက်ဆိုရင်သူတို့ခိုင်းရင်အာဘာရှိတယ်ရဟန်းတော်များမှာဖျားရှင်ရသာသနာတော်ကအင်မတန်သင်မွေနုညံတယ်အဲ့ဒါမြတ်စွာဘုရားရှင်ကဥပဝါနာရေနွေးကိုတည်ဆန်းငါဖျားတဲ့ရေနွေးကိုတည်ဆန်းလို့ဖျားရှင်မရှိတော်မူတဲ့ခါကျရှင်ဥပဝါနာကသင်္ကန်းကိုယုံတပိတ်လေးကိုလွယ်ပြီးတော့သဝတိမြို့ထဲကိုရေနွေးသွားရှာတယ် အဲ့ဒီသဝတိမြို့ထက်မှာဒေဝဟိတဆိုတဲ့ပုံနာကြီးတူသူကရေနွေးကိုအငှားရေပြီးချိုးတယ်သူ့အိမ်မှာရေနွေးအုပ်ကြီးတွေတည်ထားတယ်ရေချိုးခိုင်းကြီးတွေလုပ်ထားတယ်ရေနွေးနဲ့ရေချိုးလိုတဲ့ပုဂ္ဂိုလ်များအဲ့ဒီဒေဝဟိတပုံသားကြီးအိမ်မှာရေချိုးခမ်းမှာသွားရေရေသွားချိုးကြတယ်။တဏှာခါတွေပန်းနေလဲအာလို့ဆင်ပြေလှုပ်ထားတယ်။ရှေ့ခေကနော်ရှေ့ခေကခုခေတ်မှာလည်းပဲ နိုင်ငံသားတွေမှာတော်တော်များရတယ်အဲ့ဒီရေနွေးနဲ့ရေပိဖြိုးတဲ့ဒီချုပ်ဒီချုပ်ခန့်နေအဲ့တော့ဒေဝဟိတဆိုတဲ့ပုံနာကြီးကဒါကမစ္ဆာဒိဋ္ဌိပုံနာဗုဒ္ဓဘာသာမဟုတ်ဘူးရေနွေးနဲ့ရေချွတ်လို့တဲ့ပုဂ္ဂိုလ်တွေတဏှခါတွေပါတွေလိမ့်ပိပြုပြင်ပေးတယ်အာသူအိမ်မှာသွားပြီးတော့အမှားကြီးပတ်စံပေးရတော့အဲ့တော့ရှင်ဥပဝါဏယဟန်ကသင်္ကန်းလေးကိုယုံပြီးတော့တပေးလေးလွယ်ပြီးတော့ ဒေဝဟိတပုံနာဤကိုကြွသွားတယ်ကြွပြီးတော့အိတ်ရှိမှသွားပြီးတော့ရက်ရင်ကလည်းပြုတ်ပြတဲ့စကားတွေရှိတယ်ခုလည်းထပ်ပြီးတော့ပြောပြနားထောင်ထားမှာယဟန်တော်များတောင်းကောင်းသူမတောင်းကောင်းသူအလှခံကောင်းသူအလှမခံကောင်းသူတို့ရှိတယ်မိမိနဲ့ဆွေ90မြို့90တော်စားသူများမှာယဟန်တော်များသွားရောပဇာနဲ့သွားတောင်းကောင်းတယ်လှခံကောင်းတယ် မိမိကိုယဟန်တရားကအဖြစ်ပစ္စည်းလေးပါးတရားကအဖြစ်ခံယူပြီးတော့အရှင်ဘုရားများပစ္စည်းလေးပါးအလူရှိရင်ဒီပြတော်တို့တာလှူခါလုံးပါဘုရားလို့လျှောက်ထားတဲ့တခါတခါမများထံသွားပြီးတော့နှုတ်နဲ့မြဲပြီးတော့သွားလှူခါကောင်းတယ်ဆွေမျိုးလည်းမတော်ဖိတ်ကြထားတဲ့ပုဂ္ဂိုလ်လည်းမဟုတ်တဲ့ပုဂ္ဂိုလ်များထံမှာရေကိုအစပြု၍ဘာမှနှုတ်နဲ့သွားအလှူမခံရဘူးသိရကြီးတယ်ဒါကြောင့်မို့ဝိနည်းနားလဲတဲ့ ဘုဒ္ဓရှိတဲ့ဒကာဒကာမများအကြောင်းလောက်ကြည့်ရှင်ရောက်ရောက်ချင်းပဲရှင်ပြားများတပည့်တော်တို့ထံမှာဒေယကမှတ်တော်ပါဗျာပစ္စည်းလေးပါးဒေယကမှတ်တော်ပါဗျာအလူရှိသောပစ္စည်းအလှခံတော်ပါဗျာလို့သူလျှောက်ထားတယ်ခုကျောင်းမှာခိုင်းတဲ့ကပ္ပိယကျောင်းသားများဆိုလည်းပဲဘုန်းကြီးများဒီလိုသင်ပေးထားရတယ်တပည့်တော်တို့ကိုကပ္ပိယဒေယကမှတ်တော်ပါဗျာပစ္စည်းလေးပါးဒေယကမှတ်တော်ပါဗျာရှင်ပြားလူရှိသောပစ္စည်းများကိုတပည့်တော်တို့ထံမှာလှခံတော်ပါဗျာလို့ကျောင်းသားကပ္ပိယများဆိုလည်းယဟန်တော်များဘုန်းကြီးတို့ကသင်ပေးထားရတယ် အဲ့လိုမအမဆသွားပြီးတော့လှူခံပြီးပြုတ်ပြီဆိုပြီးအဘာတွေသိမှာဆိုလို့ဒါလည်းတက္ကရာမမြဝိနည်းနဲ့ပတ်သက်ပြီးနားလည်ထားဖို့ဥပဝါဏယဟန်ကဒေဝဟိတပုံနာအိရှိကိုကြွပြီးတော့သွားရက်တယ်ရက်တော့ပုံနာကြီးကအိမ်ပေါ်ဆင်းလာပြီးတော့ဘာများအလိုရှိလို့ရက်တော်မူပါတလဲဖရာလို့သွားလျှောက်တော့ရေနွေးအလိုရှိတယ်လို့မရှိတယ်အဘလွတ်သွားပြီမိမပြောကောင်းတယ်မမိမပြောကောင်းဘူး အဲ့ဒါလိုဝိနည်းလေးစားတဲ့ပုဂ္ဂိုလ်များကိုအိတ်ရှိလာရရင်ဒီကိုယ်တော်ပြပငုတ်တုတ်လာရရင်ဘာနာလို့ရှိပါလိမ့်သွားထင်တတ်တယ်အဲ့ဒါဝိနည်းလေးစားတဲ့ပုဂ္ဂိုလ်တွေနော်ဒါရည်ကြီးတဲ့ဆွန့်ခံအိမ်တွေဘာတွေဖိတဲ့ပုဂ္ဂိုလ်ဒီတိုင်းပဲသွားရတဲ့ရှင်ပြဘာလို့ရှိပါသလဲဘုရားလို့မေးရှင်ဥစဉ်ဆုံးမယ်ပြီးဆုံးလို့ရှင်ကြွားတော်မူပါဘုရားဆိုရှင်ကြွားရတယ်သူမေ့ရင်တော့ပြောကောင်းတယ်မမေ့ရင်တော့မပြောရဘူးသူကလည်းဘာမှမမေ့ဘူးဆိုရှင်လည်းပဲခဏရပြီးတော့အခြားအိမ်ကြုံတော့သွားရရတယ် အဲဒေဝဟိတဘုံသားကြီးအိမ်ကိုကြွတော့အရှင်ဥပါဝနာမတိသွားရတဲ့ခါကျတော့ဘယ်ဘယ်ကိစ္စရှိတော့ဒီလိုတို့အိမ်မှာလာပြီးတော့ရတ်တော်မော်တယ်လေဖျားလို့ဖြစ်တဲ့ခါကျတော့ရေနွေးလို့ရှိလို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးလေနာယောဂဖြစ်နေပါတယ်လေနာယောဂဖြစ်တဲ့ခါမှာရေနွေးနဲ့ရေချိုးရင်သက်သာတယ်ချမ်းသာတယ်ဒါကြောင့်ရေနွေးလို့ရှိလို့လာတယ်ဆိုတော့ဒေဝဟိတဘုံသားကြီးကမှန်ပါဗျာ လေနာယောဂရှိတဲ့ပုဂ္ဂိုလ်များပါဗျာရိတ်နှွေးနဲ့ရီချိုပြီးတော့တင်လဲခဲကိုဖြိုပြီးတော့သောက်ရင်လေနာယောဂတုတ်ပါတယ်ဗျာပုံနာကြီးကသူကနားလေတယ်အဲ့တော့ယောက်ျားတရားကိုခေါ်ပြီးတော့ရင်နှွေးတထန်းဆိုင်နဲ့ဖုံးနဲ့ထန်းရင်နှွေးတထန်းလှူလိုက်တယ်နောက်တင်လဲခဲကြီးတခဲကိုလည်းပဲရှင်ဥပ္ပဝနာကိုလှူလိုက်တယ်ရှင်ဖျားမြတ်စွာဘုရားရှင်ကိုဒီရင်နှွေးနဲ့ ရေပိတ်ချွတ်ပြီးတဲ့ခါကျတော့ဒီပြီးတော်များလှူလိုက်တဲ့ရေနွေးနဲ့ပဲဒီတင်လဲခဲကိုဖြော်ပြီးတော့မြတ်စွာဘုရားရှင်ကိုကပ်ပါရေနွေးနဲ့ရေချွတ်ပြီးတင်လဲခဲပူပူနင်းနွေးကိုတောက်ရလို့ရှိရင်သင်္ကန်းလေးခြုံပြီးတော့ဖြတ်စင်မြတ်စွာဘုရားရှင်နေတော်မူမယ်ဆိုရှင်ခန္ဓာကိုယ်ထဲကနေပြီးတော့ချွေးတွေထွက်လာပါလိမ့်မယ်အပူလေးကန်ထွက်လိုက်တဲ့ခါချွေးတွေထွက်လာပါအဲ့ခါကျမြတ်စွာဘုရားရှင်ကိုရောမြတ်လေနာယောဂချမ်းသာပါလိမ့်မယ်ဘုရားဒီလိုဖြောက်လိုက်တယ်တင်လဲခဲကတော့သူကသူလှူတာနော် ရင်တွေးကတော့ပြပြောတော့လှူတာကိအမိစ္ဆတတိပုံနာအရှင်ဥပါဏမထေရလည်းပဲသပိတ်ထက်တင်လည်းကြီးတို့ထက်ပြီးတော့ရင်တွေးတထန်းယောက်ျားတရားကိုသူထက်လိုက်တဲ့ယောက်ျားတရားနဲ့ကြောင်းကိုပြန်လာရောက်တော့ရေကျုပ်ကတည်းကမြတ်စွာဘုရားရှင်ကိုတော်များရေနွေးနဲ့ရေအေးလေးစပြီးတော့အလော့တော်လေးစပြီးတော့ရေပိချိုးတယ်မြတ်စွာဘုရားရှင်ကိုတော်ခန္ဓာကိုတော်များကြီးကိုရေပိချိုးပြီးတဲ့အခါကျတော့တင်လဲခဲ့ဖြော်ပြီးတော့ ဘုရားရှင်ကိုကြွေးလှူလှူဒန်းလိုက်ဆက်ကပြီးတဲ့ခါကျမြတ်စွာဘုရားကိုဘုရားရှင်ကိုတော့များများရေချုပ်ပြီးတိုင်းဟာအမြဲတမ်းတထသင်္ကန်းကြီးကိုကောင်းပြီးခြုံပြီးတော့ခဏအနာယူတော်မူလို့ရှိတယ်ဘုရားနည်းပဲဘုန်းကြီးတွေလည်းပဲဘုရားနည်းယူရတယ်ရေချိုးပြီးရင်သင်္ကန်းကောင်းပြီးခြုံပြီးတော့နှစ်တသင်္ကန်းကောင်းပြီးခြုံပြီးတော့ခဏလေးမှေးပြီးတော့အေးလိုက်ရင်ချွတ်ထွက်လာတာပါပဲအဲ့ချွတ်ထွက်လာရင်အဲ့ဒါနေကောင်းတာပါပဲချွေးမထွက်ဘူးဆိုရင်ချွင့်ကုန်တဲ့ပုဂ္ဂိုလ်ကဒါတိထားရတယ်ချွင့်ကုန်ပြီဆိုရင်ဖြားတော်တာပါပဲ ဒကာဒကာမများဒီတိုင်းပဲပေါ့ရင်နွေးလေးချိုးပြီးရေချိုးပြီးဆိုရှင်ရင်နည်းနည်းအနုထလေးပါလေးဝတ်ထားရတယ်ဖះရှင်ကိုတော်မြတ်ကြီးကလည်းရင်နွေးလေးကိုချိုးပြီးတော့ထက်ညက်ခဲနဲ့တင်လက်ခဲနဲ့ဖြော်ပြီးတော့တောက်ပြီးတော့ခဏလေးအခုအငွေလေးတွေထွက်အောင်ဆိုပြီးတော့သင်္ကန်းလေးကောင်းပြီးချုံပြီးနှစ်တသင်္ကန်းလေးချုံပြီးတော့ခဏလေးအနာယူတော့မလေးတဲ့ခါမှာဖះရှင်ကိုတော်မြတ်ကြီးခန္ဓာကိုယ်ကနေချွေးတွေထွက်လာတာတခါလေးချစ်ချင်းယူပေးတယ်လို့ပဲဒီနာယောဂါ ပျောက်ကင်းသွားတော့တယ်အဲ့ဒီအခြေအနေကိုသာဝတိပြမြတ်တဲ့လူတွေကတစ်ဆက်စကတစ်ဆက်ကြရတယ်မြတ်စွာဘုရားရှင်လေနာယောဂဖြစ်တာကိုဒေဝဟိတပုံနာလှူတဲ့ဆေးနဲ့ချမ်းသာသွားတဲ့ဒေဝဟိတပုံနာလှူတဲ့ဆေးနဲ့ချမ်းသာသွားတဲ့ကြိုက်ခုမြတ်စွာဘုရားရှင်ဘာဆေးကိုတောက်လို့မြှွေးလို့ချမ်းသာသွားတယ်လဲရင်နွေးနဲ့ချိုးပြီးတော့ထင်ငယ်ရဲ့ပူပူလေးကိုတောက်လို့ဘုရားရှင်က ယောဘိခဝေမေဥပါဒဟိယသောဂိလနောဥပါဒဟိယတိက္ကပုပညာထားတယ်ဟောထားတယ်တရားယောဘိခဝေမန်ဥပထဟိယဘိခဝေယဟန်တို့ယောအကျင့်ပုဂ္ဂိုလ်စီမန်ငါဘုရားကိုဥပထဟိယပြုစုပြုစုလုတ်ကျွေးလုံညာအသောထိုပုဂ္ဂိုလ်စီဂိလနောနာမကျမ်းဖြစ်နေသောငါဘုရားရှင်သွားတော့ရှင်ယဟန်များကိုဥပထဟိယပြုစုလုတ်ကျွေးလေတဲ့ ငါဘုရားရှင်ကိုပြုစုလုပ်ကျွေးလိုတဲ့ပုဂ္ဂိုလ်များဟာငါဘုရားရှင်ရဲ့သာသနာတော်ထမ်းဆောင်နေတဲ့ရှင်ငယ်ယဟန်ငယ်များနာမကျမ်းဖြစ်ရင်အဲ့ဒီပုဂ္ဂိုလ်သွားပြီးတော့လုပ်ကျွေးပါဖះကမှားထားခဲ့တယ်ခုလိုပြည်သားကြည့်ဘုရားကိုပြုစုလုပ်ကျွေးလိုတဲ့ပုဂ္ဂိုလ်ဘယ်ပုဂ္ဂိုလ်သွားပြီးတော့ပြုစုလုပ်ကြရမှာလဲရှင်ငယ်ယဟန်ငယ်တို့သွားလုပ်ကျွေးပါတဲ့မြတ်စွာဘုရားဟောထားတယ်နော်ဘာကြောင့်တုံးဆိုတော့ရှစ်တယဟန်တို့တဲ့ ငါဘုရားပရိနိဗ္ဗာန်ဆံလွန်တော်မူပြီးတဲ့နောက်ငါဘုရားရှင်ရဲ့ခန္ဓာကိုယ်မှာကင့်ကြံရတတ်သည့်ဓာတ်တော်အမွေတော်တွေဆိုတာဟာငါဘုရားရှင်ဟောထားတော်မူတဲ့လက်သိခင်နဲ့ကဘာတသိမ့်ပါရမီဖြည့်ပြီးတော့55ဝါတိုင်တိုင်ဟောထားတဲ့ဓမ္မခန္ဓာမော7400တန်ကိုငါဘုရားရှင်ရဲ့ဓာတ်တော်မွေတော်တွေကတဲ့ယာကုတရှိုက်ကာလမြတ်တိဘင်းလင်ငါဘုရားရှင်ရဲ့သာသနာတော်ကိုမပြုနိုင်ဘူးငါဘုရားရှင်ရဲ့ပိဋကတော်တွေကို မဆောင်ရွက်နိုင်ဘူးတဲ့ယာကုတရှိုက်ဆိုတာကြည့်ဇွန်လေးနဲ့ခန့်လိုက်ပြီးတော့ယာကုပူပူလေးကိုရှုကနေရှိုက်ကနေပေါက်လိုက်တဲ့အဲ့ဒီကာလလေးမြသီပင်လင်ငါဖျက်ရှင်သာသနာတော်ကိုငါဖျက်ရှင်ရဲ့ဓာတ်တော်မွေတော်များကမဆောင်ရွက်နိုင်ဘူးငါဖျက်ရှင်ရဲ့သာသနာထဲမှာနေတဲ့ငါဖျက်ရှင်ရဲ့သာသနာတော်ကိုဝန်ထမ်းနေကြရှင်ငယ်ယဟန်ငယ်များသာလင်ငါဖျက်ရှင်သာသနာတော်ကိုထမ်းဆောင်နိုင်တယ်ဒါကြောင့် နာမကျဖြစ်နေတဲ့ရှင်ငယ်ယဟန်ငယ်များကိုဘာလို့ရမလဲပြုစုလုပ်ပြရမယ်ကိုရွှေတော်ဘုရားကြီးမှာလှူထားတဲ့ရွှေဖိဖိတောင်းနေရွှေဘုရားကြီးတကားတာဖိဖိတောင်းနေတာပဲရွှေတော်ဘုရားကြီးဘယ်နှခါ၅ပါးသီလပေးတာကြားဘူးလား၈ပါးသီလပေးတာကြားဘူးလားတရားဟောတာကြားဘူးလားဟုတ်လို့ပေးတာကြားဘူးလားအဲရွှေတော်ဘုရားကြီးတရားဟောနေတယ်ဟဲ့ထူးထူးဆန်းဆန်းတို့သွားနာရအောင်လို့ရွှေတော်ဘုရားကြီးတရားဟောတာကြားဘူးလားအော်ကြားဘူးကြားဘူးနော်ဘုဒ္ဓတော်ဘုရားကြီးတို့သုလေဘုရားကြီးတို့တရားဟောတာကြားဘူးလား မကြဘူးဘာလို့မကြဘူးပါလဲဟောမှာမဟောပဲပဲဟောနိုင်သလားဒီဘုရားရှင်ဓာတ်တော်မွေတော်တွေကသူဟောထားတဲ့တရားတွေဓမ္မခန္ဓာတွေကိုပရိသတ်တွေကိုနားလည်အောင်နိဗ္ဗာန်ရောက်အဲ့ဒီဓာတ်တော်မူတော်တွေကတရားဟောနိုင်သလားသာသနာပြုနိုင်သလားမပြုနိုင်ဘူးဖះတကယ်ဟောထားတယ်နော်ဒါပုဂ္ဂိတကမှာမြတ်ကြီးငါဖះရှင်ရဲ့ခန္ဓာကိုယ်မှာကြွေးကြံရတဲ့ဓာတ်တော်မူတော်တွေဟာငါဖះရှင်ရဲ့သာသနာတော်ကိုယာကူတရှိုက်ကာလမြတ် ဖီပင်လင်ငါဘုရားသာသနာတော်ကိုမထဆောင်နိုင်ဘူးတဲ့ကြည်နာကြည်။တက်ရသာသနာကိုဂနေ့တိနှစ်တန်900ကျော်လာတိထဆောင်လာတာဘယ်သူတွေလဲ။ဘုရားရှင်ရှင်ငယ်ယဟန်ငယ်တွေကုဘုံကျောင်းမှာမြင်တယ်မဟုတ်လား။ဘုစုခရိတ်7နှစ်နဲ့73နှစ်ကလေးလေးမွေးထားတာ။ခေါင်းမှာဒဲလေးပေါက်လို့ဆေးတွေထပေးထားရတယ်ကလေးလေးတွေ။အဲ့ဒါကြည်ဘုရားရှင်သာသနာပြုတာဒါကြောင့်မို့ဘုရားကဟောထားတာဖလို့ပြီးသက်လူတွေကသောက်တိသဘောမပေါဘူး။ အဲ့ဒါလို့သာသဘောပေါက်မယ်ဆိုရင်ဖုတ်လို့စစ်စင်ရဲ့ဘရောမှမနေရဘူးသာသနာဘုန်းကြီးတို့သာသနာထမ်းဆောင်နေစစ်စင်ရဲ့ဘရောမှမနေရဘူးဖះရှင်သာသနာတော်ဆန်းတန်တာရှင်ငယ်ယဟန်ငယ်ပဲဟဲ့ဖះမှားထားတယ်ဖះပြောထားတယ်ဒုတောင်မှာဒုမှရှိတယ်အဲ့ဒါလေးဒါကြောင့်မယောဘိခဝေမံဥပါဒဟိယသောဂိလနောဥပါဒဟိယဘိခဝေယဟန်တို့ယောအကျင့်ပုဂ္ဂိုလ်သည်မံငါဖះကိုဥပါဒဟိယပြုစုလုပ်ပြလို့ညံ့ သောထုပုဂ္ဂိုလ်သည်ဂိလန်လောနာမကျမ်းဖြစ်နေသောရှင်ငယဟန်ငယ်များကိုဥပဒါယပြုစုလုပ်ကျွေးလေတဲ့ဘုရားရှင်ကိုပြုစုလုပ်ကျွေးလူသူပုဂ္ဂိုလ်များသည်တခါတခါမှများသည်ဘုသူပြုစုလုပ်ကျွေးရမှာလဲရှင်ငယ်ယဟန်ငယ်မြောက်ပြုစုလုပ်ကျွေးပါဒါကြောင့်အရင်တော့ဘုရားဟောဖူးလာရှိတဲ့အဲဗန္နာတိမသုပ္ပိယဆိုမျိုးသမီးလေနာမကျမ်းဖြစ်နေတဲ့ယဟန်တစ်ပါးသွားတွေ့တဲ့ခါကျတော့သွားမေးတယ်မလားသုပ္ပိယကအရှင်ဘုရား နေထိုင်မကောင်းဖြစ်နေပါသလားနေထိုင်မကောင်းဖြစ်နေတယ်ရှင်ပြဘာများစားလို့ပါသလဲဆိုတော့အသားပြုတ်ရည်ဟင်းကျူလေးကိုစားလို့ရပြောခါကြတော့သားပြုတ်အသားငါးတွေကခါကြီးရကြီးဖြစ်နေတဲ့အတွက်ကြောင့်မို့ဗရဏတိမျိုးမှမရှိအဲကြောင့်သုတ်ပိယမျိုးသမီးတွေသူပေါင်သားကိုနှုတ်နှုတ်ဆေးပြီးဟင်းကျူချေပြီးတော့အဲ့ဒီရဟန်းကိုသွားလူတယ်ဆိုတော့ကြောက်ဝိပြီမလားဘုရားဟောပြီးပြီမလားအဲ့ဒါဖះဟောတဲ့တရားတော်သူနားလဲတယ်မဟုတ်လား အဲဖះရှင်သာသနာတော်ထဆောင်နေတာဖះရှင်ရှိတဲ့အခါမှာတော့နော်တန်အဲဒီပန်းသာစိတ်ထဲမှာမရှိလို့သူ့ပေါင်ကားကိုလှိပြီးတော့နုံနုံစင်းဟင်းပြိုချိတော့သွားလူတယ်ဆိုတာအဲ့ဒါကြီးအဲ့ဒါဖះသာသနာတော်ကဘလောက်ခင်းတယ်လဲဆိုတာကြီးနော်သာသနာ၅တောင်မှာ2500ကျော်လာပြီမဟုတ်လားအခုဗုဒ္ဓဘာသာမြန်မာနိုင်ငံကြီးမှာထေရဝါဒဗုဒ္ဓသာသနာတော်ကြီးကအခုဘလို့နေလဲထင်ထင်လင်းလင်းရှိသေးတယ်မဟုတ်လားပိဋကတပုံဆောင်ပုဂ္ဂိုလ်တွေရှိတယ်နှစ်ပုံဆောင်သုံးပုံဆောင်ပုဂ္ဂိုလ်တွေရှိတယ် အဲအခြားခြားတော့ပရိယတိဓမ္မတရားဓမ္မစေရိယပုဂ္ဂိုလ်တွေပါဠိပါရဂုပုဂ္ဂိုလ်တွေများကြီးပဲကိုသာသနာဆောင်နေရတာဒီကိုတော်တွေဆောင်နေရတာတွေတဲ့ရွှေတော်ဘုရားကြီးကတော့ဖြင့်သူသူသာသနာကိုသူဆောင်နိုင်သလားသူဟောထားတဲ့ဓမ္မကဏ္ဍ၈၄တာသူဆောင်နိုင်သလားသုလေဘုရားကြီးကရောဗုဒ္ဓထောင်ဘုရားကြီးကရောအိုးမန္တလေးမှာနေတဲ့မဟာမြတ်မုနီဘုရားကြီးကရောမဆောင်နိုင်ဘူးဟိုးခုပကံပြီးမှပြင်နေတဲ့ဘုရားကြီးကတော့ဆောင်နိုင်သလားဟာမဆောင်နိုင်ဘူးဘာကြောင့်မဆောင်နိုင်သလဲ မနိုင်လို့ပေါ့ဘယ်ဟောနိုင်တော့မလဲဖះရဲ့ဓာတ်တော်မူတယ်တော့ရှိတာပေါ့ကုသိုလ်တော့ဖြစ်တန်သလောက်မဖြစ်ပေဘူးလားဖြစ်တယ်သာသနာကိုကြတော့မဆောင်နိုင်ဘူးခုဘုန်းကြီးတို့ကနေရောညရောတခါတခါထုရထောင်းရရိုက်ရသေးတယ်ကလေးတွေစာကျက်ပြင်းလို့ရိုက်ရသေးတယ်အဲ့ဒါကြည့်ဒံပေးရသေးတယ်စာမကျက်ပဲနေရမလားဆိုပြီးတော့အဲပြောရဆိုရသေးတယ်အဲ့ဒါလိုလောကကံရတယ်ဒါကြောင့်မို့မြတ်စွာဘုရားရှင်ကိုယ်တော်ကနာမကျမ်းဖြစ်နေတာ နေတယ်မူတဲ့အတွက်ကြောင့်မို့ဒေဝဟိတပုံနာကြီးလှူလိုက်တဲ့ရေနွေးနဲ့ထညက်ရေကိုတောက်ရလို့ဖခင်ကြမ်းမာတော်မူတယ်ဆိုတာကိုမြို့သူမြို့သားတခါတခါမှမြန်ကြားရတယ်ဒေဝဟိတပုံနာလှူတဲ့ဆေးနဲ့မြတ်စွာဘုရားကြမ်းမာတော်မူတဲ့ဒေဝဟိတပုံနာလှူတဲ့ဆေးနဲ့မြတ်စွာဘုရားကြမ်းမာတော်မူတဲ့လို့သဝတိပီမှာလူတွေဥက္ကဋ္ဌရဖြစ်အဲ့တော့ဒေဝဟိတပုံနာကသူကြားတယ်ဟဲ့ငါလှူလိုက်တဲ့ စိတ်နဲ့ရင်နှွေးနဲ့ထိုင်ငယ်ရေကြောင့်မြတ်စွာဘုရားကြံ့မာတော်မူသည်လေကဲငါကိုယ်တိုင်သွားပြီးတော့ရှောင်းမယ်ဖက်ရှင်ကိုဓမ္မစတိတိပုံနာကြီးနော်ဖက်ရှင်ထန်လာတဲ့ဒေဝဟိတပုံနာကြီးမိစ္ဆာတိတိဘုရားဘာသာမဟုတ်ဘူးသူလှူလိုက်တဲ့ပစ္စည်းနဲ့မြတ်စွာဘုရားကြံ့မာတယ်ဆိုတော့သူစိတ်ထဲမှာဘယ်လိုနေမလဲအဝမ်းသာတယ်ဒီဝမ်းသာငုံးလို့ငါကိုယ်တိုင်မြတ်စွာဘုရားရှင်တန်သွားမယ်ဖျားနဲ့ရင်းမြငါသွားမယ်ဆိုဖျားရှင်တန်သွားလာပြီးတော့ဖျားကူလာလျှောက်တယ်ဘယ်လိုလျှောက်လဲဆိုတော့ ကထာတိသဒေယဓမ္မကထာဒိဏမဟာဖလံကထာဟိယာသမန္တန္တာကထာဣဇတိဒခိနာဗတ္တိမြတ်စွာဘုရားကထာအဘယ်ပုဂ္ဂိုလ်၌ဒေယဓမ္မပိလူအပ်သောလူပဲဒေယဓမ္မလူပဲဝတ္ထုကိုဒေသာပိလူရပါမည်နိဖျာဗန္တိမြတ်စွာဘုရားကထာဘယ်ပုဂ္ဂိုလ်၌ဒေယဓမ္မလူပဲဝတ္ထုပစ္စည်းကိုဒေသာပိလူရပါမည်နိဖျာကထာဘယ်ပုဂ္ဂိုလ်၌ဒေနာပိလူအပ်သောလူသည်မဟာဖလံကြီးကျယ်သောကျိုးရှိပါသည်နိဖျာ ကတံယသမနန္တာဘယ်ပုံဘယ်နီလှူဒန်းသောသူဤဒခိနာလှူသည်ဣဇတိပြီးဆုံးပါသနိဖယာမြတ်စွာဘုရားအဘယ်ပုဂ္ဂိုလ်များထံသွားပြီးတော့တပိတော်များလှူဒန်းရပါမလဲဗျာဘယ်ပုဂ္ဂိုလ်လှူဒန်းတဲ့ကုသိုလ်ဟာကျိုးများပါသလဲဗျာဘယ်လိုလှူဒန်းရင်ပြီးဆုံးသောအလှူဒါနမျိုးဖြစ်နိုင်ပါသလဲဖယာလူလာလျှောက်ပြီခုနကမေးတယ်နော်ဘယ်ပုဂ္ဂိုလ်တန်းသွားပြီးတော့လှူရပါမလဲဖယား မိခွန်းတစ်ခုအဘယ်ပုဂ္ဂိုလ်ကိုသွားလှူဒါန်းတဲ့ကုသိုလ်ဟာပို့ပြီးတော့အကျိုးများပါတယ်လေဖရာဒါတစ်ခုဘယ်နည်းဘယ်ပုံလှူဒါန်းတယ်ဆိုရှင်အလှပြည့်စုံပါတယ်လေဖရာသုံးခုဖရာကိုထုတ်တယ်အလှပြည့်စုံပါတယ်လေဖရာဆိုတာနတ်လူအကြီးကြီးတယ်အဲ့စကားကဖရာကပုဗ္ဗေနိဝသံယောဝေတိသက္ကပါယိသပတတိအထောဇတိခယံပတ္တောအဘိညာဝတိတောမူနိ ဣဋ္ဌတစ္ဆာတေယဓမ္မဣဋ္ဌဒိနမဟာဖလံဧဝံဤယာဇာမနန္တာဧဝံဣဇတိဒခိနာဗြဟ္မဏဘုံနာယောအကျင်ယဟတိပုပ္ပိနိဝသံရှိဘဝ၌နေခဲ့ပူသောခန္ဓာကိုသိမြင်တတ်သောပုပ္ပိနိဝသနုတတိဉာဏ်ကိုဝေတီသိတော်မူ၏ပုပ္ပိနိဝသနုတတိဉာဏ်ဆိုတာမိမိရှိဘဝကဖြစ်ခဲ့ပူတဲ့ဘဝပေါင်းများစွာက ဂရေကရသင်္ခေပေါင်းများစွာကဘာပေါင်းများစွာကဖြစ်ခဲ့မှုတဲ့ဘဝကိုပြန်ပြီးတော့သိတဲ့ဉာဏ်ကိုပိုးပွေနိဝသနုတ္တိဉာဏ်လို့ခေါ်တယ်။အဲ့ဒီပိုးပွေနိဝသနုတ္တိဉာဏ်ရှိတဲ့ယဟန်ကိုလှူရင်အကျိုးများတယ်။ဖြစ်တခုသက္ကပါယိသပတ္တိသက္ကပယိသာနတ်ပြည်ကြောက်တာအပယ်လေးပုံကိုလည်းပတ္တိမြင်နိုင်နတ်ပြည်ကြောက်တာပယ်လေးပုံကိုမြင်တယ်ဆိုတာဒိပ္ပစက္ခုအဘိညာဉ် ဒိပစကုဘိညာဉ်နဲ့မျက်စိနဲ့ကြည့်လိုက်တဲ့အခါကျတော့ဟုတ်အပယ်လေးဘုံမဖြစ်သတ္တဝါတွေဆင်းရဲတာကိုမြင်နေတဲ့နတ်ပြည်မှာဗြဟ္မပြည်တွေမှာဖြစ်နေတဲ့နတ်ဒီဗြဟ္မတွေကိုဘဝကိုမြင်နိုင်တယ်အဲ့ဒါလို့ဒိပ္ပစက္ခုအဘိညာဉ်ရတဲ့ပုဂ္ဂိုလ်လှူရင်အကျုပ်ကြီးတယ်တဲ့ဘုန်းကြီးတို့ပြည်သားကထံဤအထောထုမတပသာတိခယံပတ်တော်ဇာတိကိုရာဖြစ်သောနိဗ္ဗာန်ကိုသိပြတော်မူတဲ့ယဟန္တာပုဂ္ဂိုလ်လှူရင်အကျုပ်ကြီးတယ် အဘိညာဝောတိတော်မူနိသစ္စာ၄ပါးမြန်တရားကိုသိတော်မူပြီးဖြစ်တဲ့အတွက်ကြောင့်နောက်ထပ်သစ္စာ၄ပါးတရားကိုကျင့်ပွက်ကုန်ပြီးဖြစ်တဲ့ပုဂ္ဂိုလ်လှူရင်အကျိုးကြီးတယ်ဒါယဟန္တာပုဂ္ဂိုလ်ဆိုတယ်ဣဒာဤပုဂ္ဂိုလ်၌တရားဓမ္မလှူအပ်သောလူဘဝထုသည်ဣဒာဤပုဂ္ဂိုလ်၌တရားဓမ္မလူဘဝထုကိုဒိသာပိလူယာဤဣဒာဤပုဂ္ဂိုလ်၌ဒိဋ္ဌံလှူအပ်သောလူသည်မဟာဗလာကြည်ကြမြတ်မြတ်အကျိုးကြီးပါ၏မဟာဗလာကျိုးကြီးပါ၏ ဧဝံယသမဏသာဤသို့လူတန်းသောသူဤဒခိနာလူသည်ဣဇတိပြီးဆုံးသောလူဖြစ်၏ဘာပုဂ္ဂိုလ်လူရပါလိမ့်မလဲပုပ္ပေနိဝသနုတတိဘင်ရင်ရှိရှိသောဘဝတွေကိုခန္ဓာစဉ်ကိုမြင်နိုင်တဲ့ပုပ္ပေနိဝသနုတတိဘင်ရင်ရတဲ့ယဟန်ကိုလူရင်ကြွကြည့်တယ်လူပြည်နာပြည်ဗမာပြည်အပယ်လေးဘုံကိုမြင်နိုင်တဲ့ဒိဗ္ဗဆက်ကိုအပင်ညင်ရတဲ့ပုဂ္ဂိုလ်ကိုလူရင်ကြိုးကြည့်တယ်။ကိလေသာကုန်ခန့်တဲ့ယဟန္တာပုဂ္ဂိုလ်ကိုလူရင် အကျိုးကြီးတယ်အဲ့ဒီလှူကပြည့်စုံတဲ့လှူလို့ခေါ်တယ်ပြည့်စုံတဲ့လှူဆိုတာအကျိုးများကြီးရတာကိုအလှူပြည့်စုံတယ်လို့ဆိုတဲ့ဘုန်းကြီးတို့ပိဿာကြားပြီနော်ဘပုဂ္ဂိုလ်သွားရှာပြီးတော့လှူမလဲပုဗ္ဗေနိဝသနုတ္တိဘိညာတဲ့ပုဂ္ဂိုလ်တွေစပိကာကိတန်တော့ပုဗ္ဗေနုသနုတ္တိဘိညာရတော်မူတဲ့ယဟမြဘယ်မှာရှိပါသလဲဖျားလို့လက်လျှောက်ကြက်ွက်ထက်သွားပြီးတော့မတော်ကားလေးနဲ့ အကြောင်းတွေဘုန်းကြီးကြောင့်တွေသွားပြီးတော့ပုပ္ပေနိဒတဘင်းရတော်မူတဲ့ယဟန်တော်များရှိပါသလားဖျားရှိရင်ဒီတော်များလှူဒန်းလိုပါတယ်ဖျားဒိဗ္ဗစကုအဘိယင်ရတော်မူတဲ့ယဟန်တော်များဘယ်မှာရှိတော်မူပါသလဲဖျားရှိရင်ဒီတော်များလှူဒန်းလိုပါတယ်ဖျားကိလေသာကုန်ခန်းအာသဝကိလေသာကုန်ခန်းတဲ့ယဟန္တာပုဂ္ဂိုလ်များဘယ်မှာရှိတော်မူပါသလဲဖျားဒီတော်များလှူဒန်းလိုပါတယ်ဖျားလို့သွားပြီးရှောင်းလေးရှားလေးတဲ့ပြောလိမ့်မယ်မထင်နဲ့ဟောသူတော်ကောင်းဆိုတာသူပြီးသားတဲ့တရားကိုသူပြောသလား မပြောဘူးမပြောဘူးတဲ့စီဆိုတာတီးမတီးပဲဒီတိုက်ခိုင်းအသာမြည်သလားတီးတဲ့ခါရပါဖြစ်တယ်လေအသာမြည်တယ်ဒါပေမဲ့လည်းပဲယဟန်ဒီလိုတရားထုရှိတဲ့ပုဂ္ဂိုလ်ကဘယ်တော့မှမပြောသောတာပန်လည်းမပြောဘူးသက္ကာရကလည်းမပြောဘူးအနာကလည်းမပြောယဟန်ကဘယ်တော့မှမပြောဘူးငါသောတာပန်ပဲဘယ်တော့မှမပြောဘူးငါသက္ကာရကပဲဘယ်တော့မှမပြောငါအနာကပဲငါယဟန်ကဘယ်တော့မှမပြောဘူးငါပုပ္ပေတိကသုတိပညာတပုဂ္ဂိုလ်ပဲဘယ်တော့မှမပြောဘူး ဒေဘသကုပညာရတဲ့ပုဂ္ဂိုလ်ဘယ်တော့မှမပြောဘူးမပြောဘူးမိမိစိတ်ထဲမှာညံနဲ့ဆောက်ဖြန်းပြီးတော့ကြည်ညိုပြီးတော့လှူရတန်းရတယ်ဘုလိုပိသဘယ်လိုမှမမှားတဲ့လူကတော့ဖြစ်သံဂိန်ဒိန်နာမဟာဖလံပါပဲသံဃာကိုရည်စွေးရလှူတိုင်းရင်တော့ဖြစ်ပါဖြစ်လဲအမှားမရှိဘူးဘုလိုပိသနော်ဒါရမို့ကိုဖះမဟုတ်ဝေဘူးလားပုံနာကြီးဖះဟောတာဒေသနာရဲ့ဆုံးမပုံနာကြီးက သရဏဂုံတည်သွားတယ်သောတာပန်မဖြစ်သေးဘူးမိစ္ဆာဒိဋ္ဌိကနေဘာဖြစ်သွားပြီဗုဒ္ဓဘာသာဖြစ်ပြောင်းသွားပြီသရဏဂုံတည်သွားပြီတဲ့ကြည့်အဲ့ဒါကြည့်ဆေးလူတဲ့ကုသိုလ်ပဲမဟုတ်လားအဲဒါကြောင့်ခုဆေးဒေတာပင်ဆိုတာဒီကြောင့်မှခုလုံးနေတဲ့ခုအတိအကျလူနေရတယ်ဘလို့ပြီးသားဒါဘုရားသာသနာတော်ကြာမြင့်စွာထပ်ဆောင်နိုင်ဖို့ရန်အတွက်ရှင်ယဟန်များနာမကျမ်းဖြစ်ရင်ဒီပုဂ္ဂိုလ်ဒီအတွက်ထူထမ်းတာပဲမဟုတ်ဘူးလားနော်ဒါကြောင့်ဘုရားသာသနာတော်ကိုဘယ်လိုထမ်းဆောင်နိုင်တယ်လဲ ရှင်ငယ်ယဟန်ငယ်များလို့ဘုစုခိရက်ကထက်ဆောက်ခိုင်ကြွားမြင်တယ်ဟုတ်လားအဲမြင်တယ်သင်္ကန်းသတ္တရယုံခိုင်းရတယ်မသိမလာလေးလိုက်ကြည့်ပါဆောက်ခိုင်တန်းစီလို့ဟာသင်္ကန်းလေးယုံထားတာမငြင်းမညာဖြစ်အသိပြန်ပြီးတော့ပြူပြူပြူပြင်ပေးရတယ်အဲသင်္ကန်းသင်နေသင်ပဲလေးကတူနေတဲ့ရှိနေတဲ့ဧကတိလေးကဘလူနေတဲ့အဲဂုပုလေးကဘလူနေတဲ့ဆိုတော့နေတဲ့ဒီမှာပြူပြူပေးနေရဖုန်းကြီးတွေကတခါတယ်ကြည်ညိုလိမ့်မြန်ပါရှိပြီးတော့သင်္ကန်းဖယုတ်ဖယဲဒွေရဆွဲပြီးတော့ဆွန့်ခံလာတဲ့ပုဂ္ဂိုလ်နဲ့ သင်ကတတ်တတ်ရရကြီးကြီးညူပဲရှိပြီးထွက်ခါလာပုဂ္ဂိုလ်နဲ့ဘယ်ပုဂ္ဂိုလ်ပိုကြီးညူပဲကောင်းတယ်လဲအဲတတ်တတ်ရရပုဂ္ဂိုလ်ဆိုရင်ပိုကြီးညူပဲကောင်းတယ်မို့လားနော်ကိုရင်လေးငယ်ပဲငယ်ရတော့လည်းပဲသင်ကယုံထတာဒီတတ်တတ်ရရအဲ့ဒါခေါင်းထုပြီးတော့ပင်ထားရတာဘုန်းကြီးတို့ပြိဿန္တာတွေကနော်ခေါင်းတို့ထုပြီးတော့ထင်သာရတာနေရွက်ကိုလိမ်ပြီးတော့ဆွဲပြီးတော့ပင်ထားရတယ်ဒါပါဇာနဲ့ပြောများလိုက်ရှင်အဲနေရွက်ကိုလိမ်ရတယ်လက်နဲ့နေရွက်ကိုလိမ်ပြီးတော့မိသင်္ကန်းယူတာငါဘယ်နှခါပြောဖြီးပြီလဲပင်ထားတာ အခုဒီမင်းချုံမကြသေးဘူးအဲခေါင်းထူရတယ်တခါနေရွက်ကိုလိန်ရဆွဲရတယ်အဲအဲ့ပင်ရတယ်ငယ်ကလေးဆိုတော့သူတို့မှာတတိဝိရိယတရားတရားတွေကသိအားကသူတို့မှာရှိသေးမရှိသေးလူကြီးရတယ်လို့မှန်းမိအောင်နေရွက်ကိုဆွဲပြီးမလဲပဲမဆွဲချင်ပဲနဲ့နောင်ဆွဲရတယ်နာတော့ဘာဖြစ်တယ်လဲမှန်းမိတယ်အဲ့ဒါပါဇာကလေးဆိုတော့ပါဇာနဲ့ပြောရင်လည်းသိမမှန်းမိဘူးနာဆိုသူမှန်းမိသွားတယ်နဲ့နဲ့ထုလိုက်တဲ့ထောင်းလိုက်တဲ့နေရွက်ဆွဲလိုက်ဆိုရှင်သူမှန်းမိသွားရောဟဲ့ဆိုတာနဲ့သူနားလည်သွားပြီ အဲနားလည်သွားတယ်ဒါကြောင့်မို့အဲနွားတွေမြည်တွေများဟာနဖာယုခေါင်းနှာခေါင်းဖောက်ထားရတာမဟုတ်လားဖောက်ပြီးတော့လောက်တဲ့အခါကျတော့ကျုပ်ဆွဲလိုက်တဲ့ဗာပြေသွားရောနာတိသွားရောအဲ့လိုပဲဖုန်းနဲ့ပေးတာမရင်ကြည့်သူတို့သထဒေဝမုဒ္ဒနာဆိုတာအနုတ္တရောပရိသဓမ္မတရာတိဂုဏ်တော်ဆိုတာမရင်ကြည့်သေးတဲ့သတ္တဝါရင်ကြည့်အောင်ဆုံးမတော်မူတဲ့ဂုဏ်တော်ဖျားမှမရှိဘူးလား အိမ်မတန်ကြမ်းထားတဲ့အာလာကဘလူကြီးကိုမြတ်စွာဘုရားမဆုံးမပဲဘူးလားဩဆုံးပါတယ်ဒါလိုပဲဘောဘုန်းကြီးတို့တော့ပဲအရှင်ငယ်ရဟန်းကျောင်းသားငယ်လေးတွေကိုသင်္ကန်းယုံသားတွေအစင်မပြေပြေဆင်းပြအောင်ဆုံးမရတယ်ဆုံးမလို့အကျဉ်းကြီးဆုံးမလို့မှသိပြီးတော့အစင်မပြေသူရဲ့နေရွဲကိုဆွဲ့ရတယ်ခေါင်းကိုထုရတယ်အဲ့လိုရတယ်အဲ့လိုသင်ပေးရတယ်ဒါမှအချိုးကျပြီးတော့လာတယ်ဖျက်သာသနာတော်ကြီးတိတခိုင်မြဲစီရင်လုံးလို့ဘုန်းကြီးတို့ပြည်သားများနော်။ဒါကြောင့်မို့ဘုန်းကြီးတို့ဟောလာတရားလည်းတရားတွေတော်တော်များသွားပါပြီ။သတင်းကြော်ဟုတ်လက် တဘာပဲကြံတော့တယ်နော်တဘာပဲကြံတော့တာတညို့ဟိုဆေးပရိသတ်ပင်လှူတဲ့ပုဂ္ဂိုလ်တွေပညာရေးပရိသတ်ပင်လှူတဲ့ပုဂ္ဂိုလ်တွေဆုံးပရိသတ်ပင်လှူတဲ့ပုဂ္ဂိုလ်တွေဖြစ်လာတယ်ဒါသာသနာတော်ထန့်ရှင်ယဟန်မြတ်သာသနာကိုဝန်ထမ်းနေတဲ့အခါမှာမပင်မပန်းရလေအောင်ဆိုပြီးတော့ဒီပစ္စည်းလေးပါးနဲ့မိမိတို့တန်းနိုင်သလောက်လှူဒန်းရတာဘူးလားအကျိုးမများပဲဘူးလားလူအပ်တဲ့နေရာမှာသူအကျိုးမများပဲဘူးလားအကျိုးများတယ်တော့နော်ဒါလူနာနိဗ္ဗာန် ချမ်းသာသွေးမျိုးကိုပေးနိုင်တဲ့ကုသိုလ်တွေပဲဘုလိုပိသခုဒေဝဟိတဘုံနာကြီးမြတ်စွာဘုရားကိုလှူတဲ့ဆေးနဲ့မြတ်စွာဘုရားနေကောင်းတဲ့လို့သဝတိမျိုးကြီးမှာကြော်ကြတာခါကြတော့ဝမ်းသာကြတာပါတက္ကရာမရတုဝိဒိတဘုံနာကြီးကလည်းမိစ္ဆာတိပညာသောလည်းပဲသူဝမ်းသာပြီးတော့ဘုရားကိုလာလျှောက်တာပါပဲဘယ်ပုဂ္ဂိုလ်လှူရင်ဘယ်ပုဂ္ဂိုလ်လှူရပါမလဲဘုရားဘယ်ပုဂ္ဂိုလ်လှူရင်အကျိုးများပါသလဲဘုရားဘယ်လိုလှူတိုင်းရင်ပြည့်စုံတဲ့ကုသိုလ်ဖြစ်ပါသလဲဘုရားဆိုတော့ဘုရားကသူဖြည့်တယ်ကြားပြီမလားအဲကြားပြီဒါကြောင့်မို့တန်ခိတိနမဟာဖလာနောက်ဆုံးမှာတော့တန်ခါကို ရည်စုရဲ့လှူဒါန်းပုဂ္ဂိုလ်ကုသိုလ်သည်အကျိုးအများဆုံးပဲပုပ္ပေနိဝသနုတ္တိဘိညာတဲ့ပုဂ္ဂိုလ်လှူဒါန်းတာထက်တန်ခါကိုလှူတဲ့ပုဂ္ဂိုလ်ကကျိုးများတယ်ဒိဗ္ဗစကုဘိညာဉ်ဒိဗ္ဗသောတာဘိညာဉ်ကိုရတဲ့ရတဲ့ပုဂ္ဂိုလ်လှူတာထက်တန်ခါကိုရေးလှူတဲ့ပုဂ္ဂိုလ်ကပိုကျိုးများတယ်ယဟန္တာကိုလှူတာထက်တန်ခါကိုရေးလှူတဲ့ပုဂ္ဂိုလ်ကပိုပြီးတော့အကျိုးများတယ်ထပ်တလဲလဲဘုန်းကြီးတို့ဟောလာခဲ့တယ်မဟုတ်လားနော်ဒါကြောင့်မို့ ဖះကိုလှူတာတဲ့ဖះမှုရှိတော့တန်ခါကိုလှူတာတာပို့ပြီးတော့အကျိုးများတယ်အခုတက္ကရာကမများလှူတာတဲ့ပုဂ္ဂိုလ်ဆွမ်းနေကောင်းနေတဲ့ဆွမ်းတော့ဖះဆွမ်းကြရတယ်မလားအကျိုးများပါတယ်နော်ခုကံကောင်းမြန်သာနိုင်တဲ့ဆန်တိုင်းမှာဥပုံနဲ့ဥပုံနဲ့လှူတာတဲ့အကျိုးမများပဲဘူးလားအကျိုးများအောင်ဘုန်းကြီးတော့ဟောနေတယ်မို့လားနော်ဒါအကျိုးများကိုဟောတာပါပဲကိုကြောင့်ကိုလာလှူအောင်ဟောတာမဟုတ်ဘူးဘယ်မှာလှူလှူအကျိုးများအောင်ဟောနေတာနော်ဒါလည်းဘယ်မှာပဲလှူလှူလှူတိုင်းပြီးရောဘုန်းကြီးတို့ကကဲဒီနေ့ ဒေဝဟိတသုတ်တန်တရားဒေသနာတော်ကိုရေဥသေးလေးလေးစားကြားနာကြတာဓမ္မတော်ကုသကစေနပေါင်းကျုပ်တို့ကြောင့်ဆွန်တကားတကားမများစေတကားတကားတကားမများသင်္ကန်းတကားတကားမများပညာရေးပဒေသာမြတ်စိုက်သူလှူဒန်းကြတကားတကားမများမိမိတို့လှူဒန်းထားတဲ့ကုသိုလ်အလုံးကိုသံဃဂုံတော်ကိုရည်စွ၍လှူဒန်းနိုင်ကြပြီလင်ဒီနေ့လှူဒန်းတဲ့ဒါနသီလဘောနာကုသိုလ်တို့ကြောင့်ဒီတော်တို့က